ရှင်ဟံဩဝရစာပထမဆုံးခန်းကြီး3အငယ်1မှ3ဘုရားသခင်၏သားတော်ဟုခေါ်ဝေါ်ခြင်းအခွင့်ကိုငါတို့သည်ရမည်အကြောင်းဘုရားသခင်သည်ငါတို့ကိုအပင်များလောက်ချစ်တော်မူသည်ကိုကြည့်ရှုဆင်ခြင်ကြလော့လောကီသားတို့သည်ဘုရားသခင်ကိုမတိသောကြောင့်ငါတို့ကိုလည်းမတိကြချစ်သူတို့ယခုတွင်ငါတို့သည်ဘုရားသခင်၏သားဖြစ်ကြ၏နောက်မှအဘယ်သို့သောသူဖြစ်မည်ဟုမထင်ရှားသေး သို့တော်လည်းကိုယ်တော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါ၊ငါတို့သည် ကိုယ်တော်နှင့်တူကြလတံ့ဟုငါတို့သိကြ၏။အကြောင်းမူကား၊ကိုယ်တော်ဖြစ်တော်မူသည်အတိုင်းငါတို့သည်မြင်ရကြလတံ့။ထိုသို့မြော်လင့်သောသူမည်သည်ကား၊ကိုယ်တော်သန့်ရှင်းတော်မူသည်နည်းတူကိုယ်ကိုကိုယ်သန့်ရှင်းစေတတ်၏။ဒုစရိုက်ကို ပြုသောသူမည်သည်ကား၊ပညတ်တော်ကိုလွန်ကျူး၏ ဒုစရိုက်သည်ကားပညတ်တော်ကိုလွန်ကျူးခြင်းဖြစ်သည်။ကိုယ်တော်သည်ငါတို့၏အပြစ်များကို ဆောင်သွားခြင်းငှါထင်ရှားပေါ်ထွန်းတော်မူသည်ကိုသင်တို့သည်သိကြ၏။ကိုယ်တော်၌လည်းအပြစ်မရှိ။ကိုယ်တော်၌တည်နေသောသူမည်သည်ကား၊ဒုစရိုက်ကိုမပြုတတ်။ဒုစရိုက်ကိုပြုတတ်သောသူမည်သည်ကား၊ကိုယ်တော်ကိုမသိမမြင်ရသေး။ချစ်သားတို့၊သင်တို့ကိုအဘယ်သူမျှမလှည့်ဖြားစေနှင့်။အကြင်သူသည်ဖြောင့်မတ်ခြင်းတရားကိုကျင့်၏ ကိုယ်တော်ဖြောင့်မတ်သည်နည်းတူ ထိုသူသည်ဖြောင့်မတ်ခြင်းရှိ၏။မာနသည် ရှေ့ဦးစွာမှစ၍ဒုစရိုက်ကိုပြုသောသူဖြစ်သောကြောင့်၊အကြင်သူသည်ဒုစရိုက်ကိုပြု၏။ထိုသူသည် မာနနှင့်ဆိုင်၏။မာနအမှုတို့ကိုပယ်ဖြတ်ခြင်းငှါဘုရားသခင်၏သားတော်သည်ထင်ရှားပေါ်ထွန်းတော်မူ၏။ဘုရားသခင်ဖြစ်ဘွားစေတော်မူသောသူမည်သည်ကား၊ဒုစရိုက်ကိုမပြုတတ်။အကြောင်းမူကား၊ထိုသူ၌မျိုးစေ့တော်တည်လျက်ရှိ၏ ထိုသူသည်ဘုရားသခင်ဖြစ်ပွားစေတော်မူသောသူဖြစ်သောကြောင့်ဒုစရိုက်ကိုမပြုနိုင်ထိုတို့သောလက္ခဏာအားဖြင့်ဘုရားသခင်၏သားတို့နှင့်မာန၏သားတို့သည်ထင်ရှားကြ၏ဖြောင့်မတ်ခြင်းတရားကိုမကျင့်သောသူမိမိညီကိုကိုမချစ်သောသူမည်ဒီကားဘုရားသခင်နှင့်မဆိုင်တင်တို့သည်ရှေးဥစွာကဖြင့်ကြားရသောတရားစကားဟုမူကားမာနနှင့်ဆိုင်၍မိမိညီကိုတတ်သောကာဣနကဲ့သို့မဟုတ် ငါတို့သည်အချင်းချင်း ချစ်ရကြမည်ဟုလာသတည်း။ကာဣနသည်မိမိညီကိုအဘယ်ကြောင့်သတ်သနည်းဟူမူကား၊မိမိအကျင့်သည်ဆိုးယုတ်၍ညီ၏အကျင့်သည်ဖြောင့်မတ်သတည်း။13ညီအစ်ကိုတို့၊လောကီသားတို့သည်သင်တို့ကိုမုန်းသော်လည်းအံ့ဩခြင်းမရှိကြနှင့်။ငါတို့သည်ညီအစ်ကိုချင်းတို့ကိုချစ်သောကြောင့်၊သေခြင်းမှ အသက်ရှင်ခြင်းသို့ကူးမြောက်သည်ကို ကိုယ်သိရကြ၏။ မိမိညီအကိုကိုမချစ်သောသူသည်တေခြင်း၌တည်၏။မိမိညီအကိုကို မုန်းသောသူမည်သည်ကားလူအသက်ကိုတတ်သောသူဖြစ်၏။လူအသက်ကိုတတ်သောသူဇုံတယောက်မျှသာဝရအသက်မတည်သည်ကိုသင်တို့သိကြ၏။ခရစ်တော်သည်ငါတို့အဖို့လွန်ငါအသက်တော်ကိုစွန့်တော်မူသည့်အရာကိုငါတို့သည် ထောက်၍မေတ္တာတော်ကိုတည်ရကြပြီ။ငါတို့သည်လည်းညီကိုချင်းတို့အဖို့လွန်ငါအသက်ကိုစွန့်ရကြ၏။အချင်းသူသည် လောကီစည်းစိမ်ဥစ္စာရှိလျက်ပင်မိမိညီကိုဆင်းရဲခြင်းကိုမြင်၍တနာချင်းဂုဏစိတ်ကိုချုပ်တီး၏ထိုသူ၌ဘုရားသခင်မေတ္တာတော်သည်အဘယ်သို့တည်မြင်နည်းအငယ်၁၈မှ24ချစ်သားတို့ငါတို့သည်စကားပြောကမျှအားဖြင့်သာမချစ်ပဲစိတ်ပါကိုရောက်ဧကံအမှန်ချစ်ကြကုန်ဟံထိုတို့ချစ်လျင်ကိုယ်တိုင်တမာတရားနှင့်ဆိုင်သည်ကို ကိုတိရ၍ဘုရားသခင်ရှေ့တော်၌ ကိုယ်စိတ်နှလုံးကိုတက်တာစေကြလိမ့်မည်အကြောင်းမူကားကိုယ်စိတ်နှလုံးသည်ကိုကိုအပြစ်တင်လင်ဘုရားသခင်သည်ငါတို့၏စိတ်နှလုံးထက်တာ၍ကြီးမြတ်သည်ဖြစ်၍အလုံးစုံတို့ကိုတည်တော်မူသည်ကိုငါတို့သိကြ၏ချစ်သူတို့ကိုယ်စိတ်နှလုံးသည်ကိုကိုအပြစ်မတင်လင်ဘုရားသခင်ရှေ့တော်၌ရဲရန်သောအခွင့်ရှိကြ၏ငါတို့သည်ပညာတော်တို့ကိုစောင့်ရှောက်၍နှစ်သက်တော်မူသောအကျင့်တို့ကိုကျင့်သောကြောင့် ဆုတောင်းသမျှတို့ကိုဘုရားသခင်ထံတော်မှရကြ၏ဘုရားသခင်ပညတ်တော်မူကားသားတော်ယေရှုခရစ်ကိုယုံကြည်ရမည်သားတော်ပညတ်တော်မူသည့်အတိုင်းအချင်းချင်းချစ်ရမည်ဟုသောပညတ်တော်ပေသည်ပညတ်တော်တို့ကိုစောင့်တော်သူသည်ဘုရားသခင်၌တည်၏ထိုသူ၌လည်းဘုရားသခင်တည်တော်မူ၏ငါတို့အားပေးတော်မူသောဝိညာဉ်တော်ကိုငါတို့သည်အမိပြု၍ဘုရားသခင်သည်ငါတို့၌တည်တော်မူသည်ကို သိရကြ၏